ရှင်မဟာဗောဓိမံဆရာတော်ဘုရားကြီးအတ္တလူသာသနာပြုစကား၌နှစ်ရက်6လ68ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ကိကာယနောအယံပိခဝေမေခောတောကပတိဒေဝနံသမာတိကမာယာပိခဝေကိလေသာကိုချူဖဲ့ဖြစ်စည်းလျက်ရှိကြကုန်သောသူတော်ကောင်းပေါင်းတို့တောကပတိဒေဝနံသို့ရင်ပူဆွေးရသောတောက ငိုကြွေးရသောပฏิဒီဝါတို့မှသမတိကမာယကျော်လွန်ရလို့ငါရာမေကောဤတတိဖြစ်ရှုမှသောလမ်းသည်ဧကာယနောတခုတီးသောလမ်းတစ်ချောင်းတီးသောလမ်းဒါလည်းတို့မှာတတိပဌာနာသုံးမှာပါတာပဲမှန်ပါဟင်တို့မှာတတိပဌာနာသုံးရဲ့ဂုံဤပြလို့ပဲပြောနေတာပေါ့လေတို့မို့ဒီတတိနဲ့ ရှုမှတ်ရပုံရဲ့အစွမ်းတတ္တိကိုလည်းပြောလို့ရတယ်ဟင်အဲ့တော့တောကပတိတိဝကျော်လွန်ခြင်းဘာနဲ့ကျော်လွန်ရမလဲဟင်ဟင်တောကသွေးရင်ဘူးသွေးနေတဲ့တောကတွေတို့ရွာတဲ့မရှိဘူးလားရှိပါတယ်ဗျာဟင်အဲတို့ရွာထဲမှာငိုကြွေးတာဒီကောမရှိဘူးလားရှိပါတယ်ဗျာဘာနဲ့ကျော်တော့ တိပဋ္ဌာန်နဲ့ကြော်မှာရွာထဲမိတာဗျရွာထဲမှာဘာနဲ့ကြော်နေကြသတုံးဆိုတတိပဋ္ဌာန်နဲ့ရွာထဲကြော်နေကြဘယ်လိုလဲမူကြီးစစ်နဲ့ကြော်နေကြဟုတ်ကလားဗျဟင်တို့ကတော့ဟိုသူတောကကဟိုဘာလို့လွတ်မြောက်ချင်လို့ရှိရင်တဲ့ဒီတတိနဲ့ကြောတဲ့ဘုရားကပြောတာမှန်ပါတို့ရွာကရွာထဲမှာတတိနဲ့ဘယ်နှခါကြော်ဘူးလို့ဟင်မကြော်ကြပါဘူးဟင်ကြော်ဘူးပါအေးဖီနဲ့ကြော်မှစားလို့ကောင်းတာဗျာရှင်နဲ့ကြော်လို့စားလို့မကောင်းဘူး ရှားတဲ့ဘာနဲ့ကြော်တော့ဟုတ်ကလားအဖိုးညမနဲ့ကြော်တော့ကြီးတယ်ခင်ဗျာဟင်ဘာနဲ့ကြော်တော့နဲ့ကြော်ပါဗျာဟိုရွာတဲ့ကြော်နေတာမေးတာဟိုကြော်ရုံပါလို့ဟင်ဟင်ဟင်တို့ရွာထဲမှာဟင်ဒီတော့ကဖြစ်လာရင်ဖြစ်လာတော့ဟင်ပฏิဒီဝါဖြစ်ရင်ဖြစ်လာတော့တတိလွတ်ပြီမကြော်တဲ့ပြင်ဗျာ ဖီပလင်းပြောက်တယ်ဖို့ကျော်သလားဖီပလင်းပြောက်သွားကျော်သလားဖီပလင်းပြောက်သွားသလားဆိုတင်ပါဖိုးနေရလေဟင်ဟင်ဟင်ဟုတ်ဟင်ဖီပလင်းတောင်ပြောက်သွားပြီရကျော်ဖို့နေနေသားလားဟင်အဲ့တော့တို့ရွာတဲ့ဘာဖြစ်တယ်လဲအဲယောက်ျားဖြစ်ခဲ့ရင်စိတ်ညင်းညင်းနဲ့အရက်တော့မယ်ဟင် သိငြိလေရက်တောက်နေတင်နေဖို့ဟင်တို့တော့တော့ထီကြီးတောက်မှာပေါ့ဗျာဟင်တို့အမျိုးသမီးတွေသားသေးမယ်လင်းသေးမယ်အင်းတော့ကဖြစ်တော့ဆေးလေးကြီးကောက်ဖွာဟုတ်ကလားဘယ်နဲ့ဒီမာတော့ဟင်ဘသူတွေ့ဘူးလို့တော့တွေ့ဘူးလားဟိတွေ့ဘူးလို့လေဗျာဟင်ဟင်တော့ကဖြစ်လာရင်ဆေးလေးကြီးကောက်ဖွာတာဗျာဟင်ဟင်အဲ့တော့ကကြော်နေတယ်အဲ့ဒီနည်းနဲ့ကြော်တာတင်နေဟိဟင် အဲ့တော့တောခပြောက်သလားဆေးလေးတောက်ဆွဲသလားဟုတ်ကလားဗျာတို့တော့တော့ကဆေးလေးမိကူနဲ့ထိုးလိုက်ရင်တို့ပြောက်တော့ထင်တာဟုတ်ဟင်တော့ကမပြောက်ဘူးပြောဟောဆေးလေးတော့ဆွဲလားဟင်ဟင်ငါဆေးလေးတော့ဘူးလားဟိုကောင်ကြီးတွေတော့ငါပေါ်အေးဆိုလာလိမ့်မယ်တော့ဟင်အဲ့တော့တို့ဒီတော့ကပတိတိဝါကြောလွန်ရင်နဲ့ရဟောဒီတတိနဲ့ကြောတဲ့လားဟုတ်ကလားဟုတ်ပါဘူးအဲ့တော့ဒီတော့ကလို့ခေါ်တဲ့ကြောင်းကြမှု ဘယ်ကလာတယ်လဲဆိုတောင်းတမှုကလာတာတောင်းတမှုရှိလို့ဒီကြောင်ကြမှုဖြစ်တာတင်လေဟိဟင်တောင်းတမှုမရှိရင်ကြောင်ကြမှုမဖြစ်ဘူးဟင်ဥပမာမဲ့သားတယောက်မွေးတယ်ဆိုတော့ဒီသားလေးတယောက်မွေးကြတဲ့ကရှေ့ကိုလည်းကြိုပြီးတော့ငါသားလေးကြီးရင်ဆိုအားကိုပါတောင်းတမှုရှိသားလေးပေါ်မိပြီးတော့တောင်းတမှုမရှိဘူးလားရှိပါပါတကယ်လို့သားယောက်ျားလေးတမီးမိန်းကလေးဆိုတာရှိတဲ့ထဲမှာ မိန်းကလေးမွေးတာတဲ့ယောက်ျားလေးမွေးတာကိုပို့ပြီးအာကိုဟင်ဟင်အဲဟိုယောက်ျားလေးများမွေးတယ်ဆိုပြောလို့အဲတောင်းတလို့မဟုတ်ဘူးလားဟဲ့တောင်းတပါဗျာဟင်ကလေးမွေးလို့ပြောတာလားဟိုအာဘူးပေါ်လို့ပြောတာလားဟဲ့အာဘူးပေါ်လို့ပြောတာဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ကလေးမွေးလို့ဆိုရင်ဟောတို့ပါတော့ဦးသိန်းအောင်ကြီးလည်းကလေးမွေးတာပဲခင်ဗျားလေဟင်ဒေါ်စိန်ညို့မှမွေးတာမဟုတ်ဘူးဟင် ဟောတာထီတို့တင်ထွန်းမြင့်တို့ဆိုတာအဲ့ဒါဒေါ်သိညွန့်ကမွေးတာဟင်အဲ့ဒါလဲဟိုမိသွေးနဲ့ဖာသွေးနဲ့နှစ်ခုပေါင်းဆက်ရတာရတဲ့ကလေးမဟုတ်ဘူးလားမှန်ပါဗျာဒီလိုပဲတို့ငငယ်တုန်းကကြတော့အမေရဲ့နှုတ်ဆိုတာသူရဖြစ်တာမိခင်စီအာကြီးလို့ဒီသွေးထွက်တာနှုတ်ဆိုတာလေတို့မျိုးလိုဟာမျိုးကြတော့မိခင်စိတ်နဲလေနှုတ်မထွက်လေနှုတ်ဘူးနဲ့တိုက်ရတယ်ကလေးမွေးတဲ့နှုတ်မထွက်ဘူး မိခင်လေးရှိမှနှုတ်ထွက်တာဟုတ်ကလားဟိအဲ့တော့အဲ့ဒီမိခင်သွေးနဲ့ဒီကလေးဟိုစိုးလိုက်တဲ့ကာလမှာသူ့ရှိတဲ့သွေးနဲ့ွားပြီးပေါင်းသိလို့ရှိရင်အဲ့မှာတန်ကောင်တုတ်ကောင်ဆိုတာဖြစ်တာပဲကလေးငယ်လေးတွေတန်ကောင်တုတ်ကောင်ကြတာတွေ့ဘူးတယ်မဟုတ်လားအဲ့ဒီတိုင်းမဲ့တို့လူကြီးတွေကြတော့လည်းပဲဟိုအသားကိုစားတဲ့အခါကိုသွေးကြက်အောင်မချက်လို့သွေးကြံလို့ရှိရင်အဲ့ဒီသွေးနဲ့ ဒုသွေးနဲ့ပေါင်းလို့ရှိရင်လည်းတန်ကောင်တုတ်ကောင်ဆိုတာဖြစ်တယ်ဟုတ်ကလားဗျဟင်ဖြစ်တယ်ဗျအဲ့ဒါလေသူ့ဟိုဘက်ကရှိတဲ့ငါးသွေးဖြစ်စီပေါ့လေဟင်အသာသွေးငါးသွေးဖြစ်စီပေါ့လေအဲ့ဒီဟာနဲ့ဒုသွေးနဲ့ပေါင်းလို့ဖြစ်တာဟင်အဲ့အဲ့ဒီသွေးကြောင့်ဖြစ်တာဥသိမ်းအောင်နောက်ဖေးသွားရင်လည်းများတန်ကောင်တကောင်ကြလာရင်တဲ့တော့ခြေထားလားခြေထားလားဆိုတမန်ဖြစ်ပါဘူး ဟင်မသိပါဘူးဘာလို့ဘာလို့နေတဲ့ဖွယ်မဟုတ်လို့ပါဘယ်နေတဲ့ဖွယ်မဘာလို့မနေတဲ့တောင်ခလားအဲ့ဒါခဏသားမဟုတ်လားအဲ့ခဏသားမဟုတ်လားဟင်တော့ငါတို့နဲ့ခဏတို့နဲ့ပေါင်းလို့ဖြစ်ချင်တယ်ဒီမှာအဲ့ဒါခဏသားဟိုးတာသေးဆိုတာကဒေါ်သိန်းဝန်းနဲ့လော်မွေးတာဟောဒီတန်ကောင်ကခမည်းဝန်းနဲ့လော်မွေးတာအဲ့တော့ဟိုကတာသေးကတဝန်းခွဲရဟောတာအရင်မြတ် တွန်းဝင်နေရင်ဘယ်ပိုချစ်တော့ဟုတ်လားချုပ်ဘူးရဖို့ဘယ်လိုလုပ်ဟင်တခဏရင်ခဏဝင်နေကိုလိုငွေထားတာကိုကဒေါ်စင်ရှုံးမမွေးတယ်ဆိုတော့တွန်းခဲခဏအရင်ထင်မလားအဲ့ဒါတင်ပါဘူးဟုတ်ကလားတင်ပါဘူးဟင်တိုင်းအရင်နဲ့တွန်းကဘယ်ပိုချစ်တော့ဟိုကသားပဲအတိမတ်နဲ့မှုပါဗျာဒါမသိဘူးသစ္စုတ်ကိုရဆိုတဲ့အတိမတ်နဲ့မှုပါဗျာမသိဘူးဟုတ်လား မဟုတ်ပါဘူးခင်ဗျမျောလင်းချက်မရှိလို့နေမှာပါဒါယူနေထားလို့ခင်ဗျဘယ်လိုလုပ်ခိုင်းစားမှာတော့ဒီကောင်ကြောင်းနဲ့ခိုင်းလို့လည်းရမှာဒီကောင်ဟင်ဒီကောင်ခုံပြီးထားတော့ကြောင်းနဲ့ခိုင်းလို့ရမလားဟင်ကြီးတော့ခင်ဗျအာကိုရမလားအာကိုတဲ့ပြန်မဟုတ်လို့ပါဟုတ်ကလားဟောတာထိတ်ကြတော့ဘာဖြစ်လို့အာကိုတဲ့ရမယ်ဆင်လို့ပါဟဲ့ဒါပဲလေအဖြေဒါပဲလေခင်ဗျတကယ်လို့ကိုသားမကိုသားဟိုချစ်ကြသလားအာကိုကြသလားဆိုခင်ဗျအဲ့ဒါခင်ဗျသားရင်ဗျတန်ကုန်တို့ကောင်ပို့ချစ်ရမှာပေါ့ ဟင်ဟင်ဟောမျောလင်းချက်ရှိမှအာကိုတာဟင်အာကိုတို့ကျွတ်တို့ချစ်လာကြတာတဲ့ဟဲ့ဟုတ်ပါလားမှန်ပါပါဟင်ဒါသာဟိုမွေးတာတောင်းသမီးဟိုလူချင်းမွေးတာတောင်းမဲ့ဟိုသမီးမင်းကလေးဆိုရင်တားယောက်ျားလေးတော့ချစ်ဘူးအာမကိုဘူးအာမမကိုတာဟုတ်ကလားမှန်ပါအဲ့တော့တို့ဒီတောင်းတမှုဒီဘယ်ခါလာတယ်လဲဆိုတော့ စိတ်ကိုတို့တည့်တယ်မထားဘူးရှေ့ကိုကြိုရောက်နေလို့ဟင်ဒီကောင်ကြီးကြီးခဲ့ရင်ဆိုတာပဲရှိတယ်ဟင်တခက်တွင်းလာတော့ဒီကောင်ကြီးကြီးခဲ့ရင်အခါလည်းကြတော့ဒီကောင်ကြီးကြီးခဲ့ရင်ဟုတ်တယ်ဟဲ့ဆယ်နှစ်သားလောက်ကြတော့ဒီကောင်ကြီးကြီးခဲ့ရင်အဲ့ဒီမျောင်းနေကြတဲ့ဟောတို့သူ့အရွယ်သူ့တဲ့တဲ့ကိုသူသိမရှိဘူးစိတ်ကိုရှေ့ကြိုရောက်နေလို့ထင်တယ်ဟဲ့ဟင်ကြိုရောက်နေလို့ပါတောင်းတမှုမှန်နေများရတာစိတ်ကို ကြိုရောက်နေလို့သို့မဟုတ်ကိုယ်စိတ်ပြီးကိုကိုနဲ့တဲ့တယ်မရှိလို့ဒါပဲတယ်မှန်ပါဗျာဒါဖြစ်ပဲဗျာတောင်းတမှုဆိုတာအဲ့ဒါကြောင့်ဖြစ်တာဗျာမျောလင်းခြင်းတောင်းတခြင်းဆိုတာအဲ့ဒီတောင်းတခြင်းကြောင့်ဟိုတောကဖြစ်တာဖြစ်တဲ့တောကမှန်ဗျာဟင်အဲ့ဒီကြောင့်ဖြစ်တာဗျာအဲ့တော့တို့ဒီတောင်းတမှုနဲ့ ဒီမျောလင်းချက်ရှိနေတဲ့ပုဂ္ဂိုလ်တယောက်ဒီကိုယ်စိတ်ကိုကိုမတည့်ဘူးပြစ္ဆုတ်ပန်တည့်တယ်မရှိဘူးရှိနိုင်ပါဦးမလားဟင်ရောက်ဟိုနောက်ရင်လည်းရောက်ချင်ရောက်နေမယ်ရှိရင်လည်းကျိုးရောက်ချင်ရောက်နေမယ်ဟင်အဲနောက်လို့ခေါ်တဲ့အတိတ်ပြီးမဲ့ပြန်ပြင်ပြန်မယ်ဘာဖြစ်လို့တော့တို့ဒီသာသမီမရခင်ကတို့မဟုတ်နောက်နောက်ကသာသမီမရလို့အင်း လင်မယားနှစ်ယောက်ရှိတဲ့ပုဂ္ဂိုလ်ဦးကြီးချက်မကာလာကိုဆင်းရဲခဲ့တာတွေနောက်မှာလဲတွေ့ခဲ့ဘူးလေနဲ့အဲ့ဒါတွေးပြီးတော့လေတို့လက်ထက်ကြရင်တော့ဟေ့ဆိုတာဒါလိမ့်မယ်ဟင်အဲ့တော့နောက်ပြန်တွေးတာလေရှိမယ်ဟင်တောင်းတမှုလေရှေ့ကြိုတွေးတာလေရှိနေနေဒါနှစ်ခုကြောင့်တို့ဒီတော့ကပေါ်တာဒါနှစ်ခုကြောင့်တို့တောင်းတမှုဆိုတာလေပေါ်တာကြောင်ကြမှုရောတောင်းတမှုရောဒီကပေါ်တယ်ဟုတ်ကလားဗျာမှန်ပါ ဖြင့်အဲအာကိုကြီးပြီးတော့မျောလင့်ရတာဖြစ်တယ်။အဲတော့တို့ဒီပြစ္ဆုတ်ပံတဲတဲ့ကိုစိတ်မထားနိုင်တဲ့ပုဂ္ဂိုလ်ဟာကိုထင်တယ်လို့ဖြစ်မလာရင်ဘယ်လိုနေမလဲ။တောင်းတတော့ကြောင်းကြသိမထင်ဘူး။မှန်ပါဗျာ။ဟင်တောင်းတမှုရှိသလားကြောင်းကြမှုပေါ်မယ်။ဟင်ဟင်အဲတောင်းတမှုကိုအလေးနဲ့ပြောရင်ပိတ်ကလေးဖြစ်ခဲ့ရင်ကြောင်းရမှုကလည်းဟောဒီမှာကုန်ပစ္စည်းတော့ဟင် ပင်တလီနဲ့ညီမျှတဲ့ကုန်ပစ္စည်းဒီဘက်ချင်းကိုတက်လို့ဖြစ်မှာပဲဟင်အဲ့တော့တောကကိုဘယ်သူလိုချင်နော်တောကလိုချင်သူသူမှရှိပြီလားတောင်းတူပါတော့တောကကင်းဝင်နေထိုင်ကြီးဆိုတာလူတိုင်းကြွေးကြော်နေတာဗျာဟင်တောကကင်းလားဗျာကင်းပါပါဒါသားပြောတာဗျာဟင်ငွေတောင်းတသူပါရော တော့ကကင်းလားကင်းဟိုတခြားပစ္စည်းတွေတောင်းတနေသူကောဟင်တခုတောင်းတရင်ဟောဒီကတခုကြောင်းရမှုပေါ်မှာဗျဟင်တခုတောင်းတရင်တခုကြောင်းရမှုဟောဒီဘက်ကပေါ်မှာပဲအဲ့တော့တို့ဟိုတောကကင်းဝေးနေထိုင်ရေးလို့ဘလောက်ပဲချွေးကြော်နေနေအဲ့ဒီတောင်းတမှုဆိုတဲ့လူချင်းစိတ်ရှိနေသည်မြဘယ်တော့မှမချမ်းသာဘူးဟင်အဲ့တော့လူဘဝချမ်းသာတော့ ချမ်းသာတာပဲလားတော့ဟင်အဲ့တော့လူဘဝချမ်းသာဆုံးလားပြီးပြာသူလားကိုခေါ်သည်ပြာသူလားတော့ချမ်းသာမှချမ်းသာပါဗျာချမ်းသာလားပြာသူလားချမ်းသာပါဘူးဗျာသောကျွေးကြနေတဲ့အခါတွေအများကြီးရှိပါတယ်ဟုတ်ကလားဗျာပေါင်းမပြာသူလားတော့မချမ်းသာတဲ့လူမျိုးရဲ့ဒီပမာရှိသေးတယ်ဟင်ဟင်ဟင်ပြာသူလားတော့မချမ်းသာဘူးတဲ့ရခဲ့ဟင်တာလူဘဝဟာကိုပြီးကိုပိုင်ကိုလို့ချင်တာရတယ်ဆိုတော့ ဘဝမှာတောင်ဘယ်မှာချမ်းသာလို့တော့ကိုပြီးကိုယ်ပဲမဟုတ်တဲ့ဟိုတိဋ္ဌာန်လောကတော့တော့မိမနေနဲ့ဟင်မိမနေနဲ့အဲ့တော့တို့နတ်ပြည်ကိုသွားကြင်မလားနတ်ပြည်လည်းခမားတို့ပြည်ကသွားတာတခြားကသွားတာမဟုတ်ကိုလိုဟာရေးကြီးတယ်ဟင်အဲ့တော့နတ်ပြည်ကြတော့ချမ်းသာလိမ့်မယ်ထင်သလားချမ်းသာပါဘူးဟင်နတ်ပြည်မှာလည်းတောင်းတမှုရှိသလားဟောဒီဘက်ကကြောင်းကြမှုရှိမှာပဲဟင်အဲ့တော့နတ်ပြည်သွားလို့လည်းကျွတ်ချမ်းသာမယ်ထင်သလားဗျာချမ်းသာပါ အဲ့ဒီကြောင်းကြကိုတောင်းတမှုရှိနေသမျှကြောင်းကြမှုပါမှာပဲဟင်ဟိုတို့ဘဝကတော့ကိုလုတ်ခဲ့တဲ့ကံရဲ့အကျိုးပေးတိုင်းတော့ရည်စည်းကြောင်းနိုင်သွားနေမှာစေတနာထင်းရင်ထက်တလောက်ဆင်းနေနေမယ်စေတနာမှရှင်ရင်မှရှင်တော့အနောက်တာကင်းင်းနဲ့တို့ဒီကံကျိုးတွေကိုခံစားဝင်ရှိတယ်ဒါစေတနာကသူ့ကိုတိုင်းသွားနေမှာဖြစ်စဉ်တိုင်းသွားနေမှာပဲဟင်တို့ကအဲ့ဒီစေတနာကိုမတိကျုံပြုတ်ပြီးတော့စေတနာကိုအာမကူပဲနဲ့ ကိုကိုကိုအားကိုရင်ဟောဒီဘက်ကတောင်းတမှုရှိတော့ဟောဒီဘက်တောင်းတမှုရှိမှာပဲဟင်အဲ့ဒါကံအကျိုးပေးကြောင်းလားတို့ဒီကိုတောင်းတမှုဆိုတာကိုလက်ခံထားလို့လားအေးဗျာအဲ့တောင်းတမှုလက်ခံထားရင်ဒီဘက်ကကြောင်းရမှုပေါ်မှာဗျာဟင်တာမို့တို့ပါတော့ကျက်တုံကိုမပြစ်ချင်ရင်ကျက်တုံဦးမဝယ်နဲ့ပေါ့ဟုတ်လားဟင်ဟင်ကျက်တုံငုံထားကြင်လားရှင်လေ ကျက်တုံးကိုဝင်နေပေါ်တာဟုတ်လားကျက်တုံးကိုဝင်နေကျက်တုံးဝင်ပါမှာပဲဟုတ်တယ်လေကျက်တုံးကိုဝင်ရင်ကျက်တုံးဝင်ပါမှာပဲအဲ့တော့ဒီဘက်ကတောင်းတမှုရှိရင်ကိုယ့်ဘက်ကတောင်းတမှုလည်းရှိမှာပဲဟုတ်ကလားဗျာဟင်အဲ့တော့တို့ဒီဘက်ကကြောင်းရမှုကိုမပါဘဲနဲ့ကံအကျိုးပြီးတက်တက်ခံစားခြင်းတိတ်ကိုပြစ်ပန်တဲ့ဖြစ်အောင်လို့ဟင်တို့တော့ကနေလုံရောက်ခြင်းလေ ဖြစ်စိတ်ကိုပြည့်စုံပါတဲ့တာရှေ့ရောက်လိုက်တာမဖြစ်စေနဲ့ကြားနိုင်မှာမလားဟင်ဟိုသမင်းအိုးကြီးကလည်းဟိုတို့အောက်ပြီးတော့ရှစ်ပြီးအိုးတွေရှိတာရှစ်ပြီးချက်အိုးတွေဒါအိုးကြီးတွေတို့ဘူးလားရှစ်ပြီးချက်အိုးတွေအဲရှစ်ပြီးချက်အိုးဆိုတော့ကြီးရလည်းမြန်မာထည့်ရလိမ့်မယ်ထင်တယ်အရှစ်ပြီးချက်ပဲကြီးလိုက်ခလားအဲကြီးတယောက်ထဲတာရေဟိုအောက်ကမီးလာဟော နည်းနည်းထိုးရမှာလားများများထိုးရမှာများများထိုးရမှာပဲဟင်ဟိုရေအားရှိတော့သူ့ကိုဟိုမိအားအားကြော်နိုင်မှတို့ပွက်ပါတင်တယ်ဟိပူမပွက်မှာအဲ့တော့ဟိုဘက်ကမီးပြင်းထိုးရမယ်အဲ့တော့မီးပြင်းထိုးအားကောင်းလို့အိုးအပူလုံးမီအိုးတကုံလုံးပူပြီးဆိုမှတည်ကြီးနွေးရုံမရှိမယ်ဟင်အဲ့ဒီအပြင်ကအိုးအကုန်လုံးတို့ချစ်ချစ်တော့ပူနေမှဟိုကြီးကြီးဟာချက်သိန်းလေးလောက်ပဲရှိတယ်ဟင် ဟိုအပြင်ကအိုးကိုမီးကပြင်းပြင်းတိုက်လိုက်တယ်ကဒီတို့အောက်ကနေတိုက်တာကိုဟိုအပေါ်နှခမ်းထိအောင်လေလက်ကင်လက်ကင်လို့ရတဲ့နှခမ်းလေးထိအောင်လေအဲ့လောက်ထိတိုက်လို့တို့အလုံးပူပြင်းပြီးအချိန်နဲ့ကြာပြီဆိုမှဒီကြက်ပင်းလေးကြီးဟာပွက်ပွက်ဆိုတာမဟုတ်ဘူးလားအဲ့လိုပွက်ပွက်ဆိုနေတဲ့အိုးဟာအိုးနဲ့အဖုံတည့်သလားဟိဟင်တည့်ဘူးဗျာဘယ်တော့မှတည့်ဘူးဗျာဟင် တခါတော့အောက်ကဟိုသူပါတော့မိဘထိုးတော့ရင်းနှီးပုတ်ပတ်ဆူးမယ်အဲရင်းနှီးပုတ်ပတ်ဆူးရဲ့အခိုးအားကအဖုံးကိုတိုက်တော့အဲ့ဒီဖုံးဟာအာပန်တဲ့ဘက်ကိုဟိုဘက်ပင်နဲ့လျှော့ကြရင်ကြမယ်ဗျာဒီဘက်ပင်နဲ့လျှော့ကြရင်ကြမယ်ဗျာသို့မဟုတ်နေညာဘက်ကိုလျှော့ကြတာများတယ်ဟုတ်ကလားသူတော့ကတို့တောင်းတမှုတို့ဟာတော့ထင်းဘလောက်ထိုးတာတော့ဒုက္ခနာအိမ်ဘလောက်ထိုးတာ ဟင်အပြည့်လောက်ထိုးထားပါဟုတ်ကလားဟင်ဟိုထိုးထားတဲ့ထင်းကတော့ကောက်ရိုးချောင်းလောက်နေမှာပါဟဲ့တိတ်ကြီးတော့ဟုတ်မှမတင်ပါဘူးဟင်ကောက်ရိုးမီလားထင်းချောင်းကြီးတွေရှားမီလားထင်းချောင်းကြီးတွေရှားမီရှားမီပါဟင်လက်ပန်းလက်ပန်းလောက်လားလက်မောင်းလောက်လားလက်မောင်းလောက်ပါဟုတ်ပါမလားဗျဟုတ်ပါတယ်ဟင်အဲချစ်ပြီးအိုးကြီးကလက်မောင်းတော့ရမှာရပြီ ဟင်အဖုံးညွန့်ဘယ်လောက်ကြီးလို့ဟင်မိမိရဲ့ရှည်ရေးဟင်သူမိရဲ့ရှည်ရေးလားဒါပြီးမပြားရွေးရှည်ရေးနဲ့ဟင်အဲအဲ့ဒီမပြားကြီးတို့ဘာတို့အေးမောင်ကြီးတို့အေးတောင်ကြီးတို့ကတခါလာပြန်ရောအဲ့တော့မီးတွေလာပြီထင်တယ်ကောင်းကောင်းအဲ့တော့မီးတွေရဲ့ရှည်ရေးဘယ်လောက်များတော့ဟိရှည်ရေးရှည်ရေးဆိုတော့ထင်းကြောင်ကဘယ်လောက်ရှည်ရုံဖို့ဟင် ထူးဆုံးကြီးရတယ်ဟင်တော့ရှည်ရှည်လေးနဲ့ပိန်ပိန်သေးသေးလားတုတ်တုတ်ကြီးလားဟင်ဘယ်လောက်တုံးတဘိုးကြီးလောက်လားဟင်တဘိုးကြီးလောက်လားခြေစလုံးလောက်လားပေါင်လုံးလောက်လားတို့ထင်းနေရဟင်လောက်ပေါင်လုံးလောက်ရှိပါတယ်ဟုတ်ကလားဗျဟုတ်ပါတယ်ဟင်အဲ့တော့ဒီလောက်မီအားနဲ့ဟိုအထိုးခံထားတဲ့ဒုက္ခနာအိမ်မှာဟင်ဒုစိတ်ဘယ်လိုလုပ်ပြီးတော့ကမလဲတာမန်တတိလေးနဲ့ ကတ်လို့ရမလားဗျကိုကိုနဲ့ကိုစိတ်တဲ့ဘူးလေဟင်တာမန်တတိနဲ့လည်းမရနိုင်ဘူးဟုတ်ကလားတတိအားကိုအလွန်လွန်ကောင်းမှထင်တယ်ပြီးတော့ဟိုအောက်ကမင်းကလည်းအရှင်ကြီးမင်းနဲ့ကိုတကွက်ကွက်တဲ့နေမှာအဲ့တော့တို့ဒီဘောကတတိအားလည်းဖိအားတာဟောဟင်ထက်ချမကွက်ကိုစက်နေအောင်ကိုတင်ရမှာထင်တယ်ဟိဟင်နည်းနည်းဘောကတတိဖိအားတင်ရမှာလားများများတင်ရမှာလား သူကတော့မတန်နိုင်တော့ဘုံကြီးလှန်တဲ့ထင်တာရင်းဖို့ဘယ်လိုဟင်ဟင်ဖီအားများများလို့မလားဖို့ဖုံအဖုံကြီးလှန်ရဲ့ကလားဟုတ်ကလားဗျာသူကတော့ဖီအားများများလို့တဲ့ထင်တော့ဟင်ဘယ်လိုဖီအားမသုံးနိုင်ပါဘူးဒါနဲ့အောင်အဲ့ဒါနိုင်ဦးဆိုဖုံကြီးလှန်တော့ဘယ်ဟင်ဟုတ်ပါဗျာဟင် အဲ့တော့အဖိုးကြီးလှန်လို့ရှိရင်အထဲတဲကကရေသာခမ်းမနတ်မလားနတ်ပါဗျာနူးကျင်မချင်ရင်ဖုံးပေးရမယ်အဲ့တော့ခင်ဗျားတို့ဘုန်းကြီးလှန်တာဘယ်လိုလုပ်နတ်မလို့ဟင်ဟင်အဲ့တော့ခင်ဗျားတို့ဆံပြုတ်သားတို့ဖြစ်သွားမှာပေါ့ဟင်အဲ့တော့နူးကျင်နတ်ချင်ရင်တို့ကဘုန်းကြီးကိုပြန်ဖိထားရမှာပေါ့ဟင်အပေါ်ကဘုန်းကြီးနေအထဲထဲမှာအပူဘယ်မှမထွက်မှတို့ပါတော့ အဲ့ဒီတော့မှနတ်မှတင်လေဟိဟင်အဲ့တော့ဒုဘဝလဲလိမ္မာအောင်နတ်အောင်ယင်ကြီးအောင်တင်မွေးအောင်အဲ့လိုကိုနတ်နေအောင်တို့ဒီတတိနဲ့ဖုံးအများဖိပြီးထားမှတင်လေဟိအဖုံးနဲ့အလုံးတဲ့နေအောင်တော့မဟုတ်ကိုကိုနဲ့ကိုစိတ်တဲ့နေအောင်ရပါမလားဟိဟင်ဘယ်လိုမျိုးရပါတယ်ရပါတယ်ဖေ ဘယ်လိုလိုရပါတယ်ကိုဒိုရမေးယူရတယ်တကယ်လို့ဖို့တော့ခဏထားလိုက်ဦးဟင်ရပါတယ်ကိုဖို့အာလေးရှာလေးကြီးနဲ့ဟင်ဟင်ဟင်အဲ့တော့တတိပီအားကောင်းပါဟုတ်ကလားလားအဲ့ဒီတတိပီအားနဲ့အမြဲလှုပ်ချင်တာလှုပ်ပါတို့ခုပြောတဲ့တရားမှာဟိုရိတ်တာသွားဖို့ဟင်ဥပုသ်ဆောင်ဝင်ဖို့မပါဘူးကိုလှုပ်ချင်တဲ့လိုလှုပ်ပါမီးမပါအောင်ပေါ့ တို့မမီးရှိနေလို့တို့စိတ်ထားဟိုသူးနေလို့တို့ဒီစိတ်ဟာမငြိမ်ဘူးဖြစ်နေရင်လည်းတတိဖိအားမျက်ရှိပါတွားသွားတဲ့နေရာတဲ့တဲ့ဖြစ်နေအောင်တင်နေစသားတဲ့နေရာတဲ့တဲ့ဖြစ်နေအောင်ဟုတ်ကလားဟိနင်းနင်းတဲ့နေရာတဲ့တဲ့ကြသွားအောင်ကြားရင်ဟောကြားတဲ့နေရာတဲ့တဲ့ကြသွားအောင်ဟုတ်ကလားဟိအဲ့ဒီနေရာမှာတတိဖိအားလေးကိုနာနာသုံးပြီးသုံးသမ်းပါဟိတို့ပါပေါ့လောကီစကားပြောရရင်တော့ မော်စီတုံးဝါရခင်ဗျားတို့လိုက်ကြဟင်မော်စီတုံးရဲ့ဝါရပါတော့ကုံထုံရင်စိတ်တိုက်စိတ်တိုက်ရင်ကုံထုံဟုတ်တယ်လေဟင်ကုံထုံတာကတမျိုးလားစိတ်တိုက်တာကတမျိုးလားမော်စီတုံးတိုက်တုံးတက်တုံးကလေဟင်အင်းကုံထုံရင်စိတ်တိုက်တယ်စိတ်တိုက်ရင်ကုံထုံမော်တီတုံးကဟိုသူတက်လာတဲ့ခါလာသူတိုင်းပြည်ကိုစော်ဟောတာလေဟင်အဲ့တော့တဏှလွယ်ပြီးတော့လေထုံရတယ်ဟုတ်ကလားဟဲ့ တဏှလွယ်ပြီးတော့ဟိုစိတ်ယုံကိုသွားရတယ်တစ်ဖက်ကလည်းတဏှလွယ်ထားတယ်ရန်သူလိုင်းနဲ့ပြစ်မှာပဲတစ်ဖက်ကလည်းစိတ်ယုံနဲ့ပုံထူတူကြီးကိုလူအုံဆောင်လုပ်ထားပဲမဟုတ်ဘူးလားတို့မှလည်းတို့ရဲ့ဟိုဝန်စာဖြစ်တဲ့တို့မဟုတ်တို့ဘဝရဲ့ဟိုရှိထားတဲ့ဘဝမိသားစုဝန်စာရေးကိုဖူလုံအောင်အတွက်အလုပ်တရားတော့လုပ်ကြရမှာပဲအလုပ်လုပ်ရင်ဒီတတိလေးလက်နဲ့ကလေးနဲ့တို့ဖောင်နေလို့ရှိရင်ဟောမရနိုင်ဘူးလားအဲ့တော့တို့ ထမင်းချက်ရတာကတခြားတရားအားထုတ်ရတာကတခြားဖြစ်ဦးမလားထမင်းချက်ချင်းဒီပြင်တရားထုတ်တာဖြစ်ရမယ်သမင်းချက်ချင်းဒီကလေးကမ္မထမ်းဖြစ်ရမယ်ဒီလိုဆိုအိုးနဲ့ဖုန်တဲ့နေမယ်ထင်တယ်ဟဲ့ဟေးသမင်းအိုးမှပွဲသေးဟိုအိုးကကြိုပြီးပြင်ထားပြီထင်တယ်တဲ့လားဟင်ဟင်တဲ့ပါဦးဗျာဟောဗျာဘာလို့ညီတာတော့ဗျာ သူပြောတာမှားပါလို့လားမှားလို့ရှိတာပါဗျာခက်ခက်ကိုရုံးမလားတပါဗျာဟုတ်ကဲ့ဟင်ဟင်သူမှန်ပြောတာတဲ့ကွာတဲ့ပါဗျာဟင်ဒီသမီးဦးလေးမှာဟိုတို့ပါတော့ဟိုဘွက်မမကြံသေးဘူးဒါပိဒါသွားဟိုမှာတောကာကကြိုထားပြီဟင်ဒါပိဒါသွားပြီအဖုန်ကြီးကိုဘာလို့သွားပြီထင်လဲရွဲ့သွားတယ်တဲ့သွားပါလားတဲ့ပါဘူးရွဲ့သွားပြီဟင် အဲ့တော့တို့တဲ့တဲ့ကြောင့်အောင်လုပ်ရမယ်ဗျအဲ့လိုကလေးကိုဟင်ပြီးတော့တောကခိုင်းလို့လုပ်တာမဖြစ်ဘူးလေဗျကိုယ့်လုပ်ကိုယ်လုပ်သားမှာသူများခိုင်းမှမလုပ်ချင်သားမှာနဲ့တို့လုပ်နေတဲ့လုပ်ပြီးဟိုလောဘကြောင့်လုပ်တာနဲ့တောကကြောင့်လုပ်တာဒီနှစ်ခုပဲရှိတယ်ဟုတ်ကဲ့မှန်ပါပါဟင်ဒုခိုင်းလို့ဒုလုပ်တာပဲနှခါရှိတော့ရှိပါဘူးဗျာဒီလိုတို့တို့ရွာတဲ့တို့မျိုးထဲမှာကိုယ်ပိုင်လှုပ်ရှိကြလားရှိပါဘူးဟောဗျာ ရွာထဲကြတော့ဒီလိုပြောသလားပြောပါဘူးအဖို့ကိုယ်တိုင်လှုပ်လှုပ်ထားလားဘုံညုံကိုယ်တိုင်လှုပ်ပါဒီပါဗျာဟောဘုံညုံကကိုယ်ပိုင်လှုပ်လှုပ်ထားခမည်းတော်သာမလှုပ်ထားဟင်ဟင်ဟင်ဒီကိုယ်ပိုင်လုံငုံပါရှင်ကဘုံညုံတရားဟုတ်ပဲရှိတာဟင်ဘယ်လိုခမည်းတော်ကိုယ်ပိုင်လှုပ်လှုပ်ထားလားသူများလှုပ်လှုပ်ထားလားသဝတ်စီပါဟုတ်ပါဘာဖြစ်လို့လဲဗျာဟင်ကိုယ်ပိုင်လှုပ်လှုပ်တဲ့ခါလည်းလှုပ်ပါလေ ဟုတ်ဘယ်မှာလုပ်လို့တော့ခင်ဗျာဟင်ဘုံဘုံပဲရှိတဲ့အတိုင်းတတိယတတိကတဲ့ခါလုံးမိတာပါဟောအဲ့ဒါတော့မင်းဒီချင်းလုပ်ဒီချင်းလုပ်ဆိုမှလုပ်တာမဟုတ်ဘူးလားခင်ဗျာဟင်ဒီချင်းဖျားရှိသွားဖျားရှိသွားဆိုမှမဟုတ်ဘူးလားသင်္ကသပြီးတော့လုပ်ပါလေအဲ့ဒုခိုင်းတော့ဒုခိုင်းလို့လိုရတာလားခင်ဗျာခင်ဗျာလုပ်ထားလားအဲ့ဒါခင်ဗျာကဲပြောပါရကဲဟင်သင်္ကသတာတော့တတိတော်ဟာတတိတော်ပါဟုတ်ပါမလားဗျဟုတ်ပါတယ်တော်တော်ဒုခိုင်းလို့နေမှာပါဗျာ ပြီးတော့တပြီးတော့လုပ်တာပါသင်္ကန်းတတ်တာဟုတ်ကလားဗျလောက်ဖြစ်မှုမလောက်ဖြစ်မှုလားသူခိုင်းတာဖြစ်ပါဟုတ်ကလားဗျအမှန်မှန်ပါတယ်ဗျအဲ့တော့ခင်ဗျာဟိုကန့်တတ်တာကတော့ဟိုပါသားကိုတထောင်ဘူးလောက်ခိုင်းပြီးမှခင်ဗျာကိုတရားပဲပြီးမယ်ဆယ်ခိုင်းတစ်ခိုင်းပါဒီလောက်တောင်ရမှာရပြီထင်တယ်အဲ့တော့သူသူခိုင်းတာလို့ကတော့ခင်ဗျားအတွက်ဘယ်လောက်ရတော့သူ့အတွက်ဘယ်လောက်ယူသွားတော့သူပေးတော့ယူရတာပါဟုတ်ကလားဗျ တိုင်းခဏတမကိုယ်ပိုင်ရှိလို့တော့လားဟင်ဟင်ဘုန်းကြီးဟင်ကြည့်ဘူးဗျဟင်အဲ့တော့သူခိုင်းတာလောက်ရတာအဲ့တော့တို့ဒီဟိုငွေရှာတာလဲလောပါပဲငွေသုံးတာလဲလောပါပဲဘယ်ဘက်ကငွေရှာခိုင်းရင်ညာဘက်ကငွေသုံးခိုင်းလိမ့်ညာဘက်ကဝင်ငွေကိုရအောင်လုပ်ရင်ဘယ်ဘက်ကဖွင့်ငွေကိုဖန်တီးပေးလိမ့်မယ်အဲ့တော့တို့သူခိုင်းတာလုပ်နေရတာကြီးတယ်ထင်တယ်ဟင်သူရှာပေးတာတို့ထင်းထင်းဆိုထင်းထင်းထားရတာလေ ဟင်သူ့ဟာလေးကြောက်မှာသို့တော့ကကပေးရကူပေးရသေးလေဟင်သူ့ဟာလေးဆုံးမှာသို့တော့ကကကူပေးရသေးလေဟင်အဲဒီဘက်ကတို့သုံးတဲ့ဘက်ကလောဘကပဲကြံသုံးတာမဟုတ်လားတို့ကိုယ်တိုင်ဘယ်နှခါသုံးဘူးတုံးဝင်ဘယ်နှခါသုံးဘူးတုံးဟုတ်ဗျာဟင်ဟင်အဲ့တော့သူပေးတာယူထားတော့သူခိုင်းတာတို့လိုရတာပဲအဲ့တော့တို့ကိုယ်ပိုင်လုပ်ကိုမလုပ်ဘူးသေးဘူးဗျာခုချိန်ထိ ဟင်ဟင်ဟင်အဲ့တနာခိုင်နာလုံနေရဒေါ်လာခိုင်နာပဲလုံနေရဟုတ်ကလားဗျာဟင်ရထားတဲ့အင်အားလေးကြည့်ဗျာဒေါ်လာကဒီလိုတိကြိုက်တယ်ဒီလိုဆန်လေးကြိုက်တယ်ဆိုမှတို့လုပ်ပြရတာထင်တယ်ဗျာကာကစားဗျာယထာကစားဗျာအကုန်ဗျာစီစဉ်နေလင်းကားစားမရကားစားအကုန်ဗျာဟင်အဲ့ဒီကြိုက်စိတ်ခိုင်နေတိုင်းတို့လိုက်လုပ်နေရကိုယ်ပိုင်မရှိဘူး အဲ့တော့လင့်ကျုံမရကျုံသားကျုံသမီးကျုံမဟုတ်ဘူးတဏကျုံလင့်ကျုံလည်းမဟုတ်ပါဘူးမရကျုံလည်းမဟုတ်ဘူးတဏကျုံဟင်တဏခိုင်းတာတို့လိုရတာတင်တယ်ဟင်အဲ့တော့နောက်မှသူတဏဟိုတဏကသူဟိုအိမ်ရှင်ဖြစ်ခဲ့ရင်အဲ့တဏနောက်ကလောလိုချင်မှုနောက်ကတောကကအိမ်ရှင်မပဲသူကဆုံးတွဲဟင်တော့ကဘယ်သူမှလိုချင်ဘူးဟောလောဘရှိရင်ပါမှာပဲဟုတ်ကလားဗျာ အဲတို့ဒီကြားထဲမှာပဲနေကြရတယ်ကိုယ်ပိုင်တစ်ခါမှလုပ်ဘူးသေးဘူးအဲ့တော့တို့ဘယ်ဟာလေးတုံတုံကိုယ်စိတ်နဲ့ကိုယ်ကိုယ်လေးတက်အောင်ကိုယ်ပိုင်လေးဖြစ်အောင်တင်တယ်မြင်နဲ့မြင်သိမှုလေးဒါကိုယ်ပိုင်တင်တယ်ဟဲ့ဘသူတော်လားဆိုသူများသူသူဟာဖြစ်သွားမှာပေါ့ကြာလဲကြာသိမှုလေးဒါကိုယ်ပိုင်ဟဲ့ဘသူရဲ့ဘယ်ဟာလေးဆိုတာကောင်းလဲဆိုဤလာမှာပဲဟင်လာတော့မှာပဲဗျအဲ့ဒါဆိုသူပဲဖြစ်သွားမှာပေါ့အဲ့တော့တို့နည်းမကြော်နဲ့ပေါ့ကွယ်အဖုံးမရွက်စင်နဲ့ပေါ့ကွယ် အလုံးနဲ့ဖုန်တဲ့နေရောဟင်အဲ့ဒါသူသွားလဲအလုံးနဲ့ဖုန်တဲ့နေရောဟဲ့ကိုကိုနဲ့ကိုစိတ်တဲ့နေအောင်တင်တယ်ဟဲ့သားလဲကိုကိုနဲ့ကိုစိတ်တဲ့နေအောင်ဟင်ပါလေးလှုပ်လှုပ်ကောင်းတာလှုပ်လှုပ်ဆိုးတာလှုပ်လှုပ်ကိုစိတ်နဲ့ကိုကိုတဲ့နေအောင်တင်တယ်ဟဲ့ဟင်အဲ့တော့ကောင်းတာတဲ့ဆိုးတာပူစစ်ပါဟင်ပြီးတော့ဟိုမကြိုက်တာနဲ့တွေ့တာတဲ့ကြိုက်တာကိုပူစစ်စမ်းပါ မကြိုက်တာကတော့တိတ်မှမစွဲတာကွအဲ့တော့သူ့မှာဟိုခုနပြောတဲ့ဖုံးရွယ်ကိုတိတ်ရှိဘူးကြိုက်တာကတော့စွဲတာဟုတ်ကွတတိလွတ်ပြီအဲ့ဒီနေရာမှာဖုံးလွတ်မှာပဲအဖုံးရွယ်မှာပဲကြိုက်တာနဲ့တွေ့ပြီးအဖုံးရွယ်လီပဲဟုတ်ကလားဟိအဖုံးရွယ်မှာပဲဟင်အဲ့တော့ကြိုက်တာကိုများများစဉ်းစားသားမှာများများကြည့်ဥစားမကြိုက်တာနဲ့ကြိုက်တာဂျုံနေရင်လေဟင်မကြိုက်တာတဲ့မကြိုက်တာဆွဲမှဆွဲပဲကွအဖုံးတော်နဲ့မရွယ်ဘူးဟင်ကြိုက်တာနဲ့တွေ့ပြောနဲ့ ဟုတ်ကလားဗျာဟင်ပြီးတော့ကိုယ်ကြီးတဲ့လူရှင်းရှင်းနေတာတဲ့လူရှုပ်ရှုပ်သေးကိုပူ၍ကြုံဆိုင်ဟင်အဲလူရှုပ်မှခုနကမီလို့ခံရမှာဟုတ်ကိုယ်တယောက်ထဲထင်းတော့မရှိဘူးဗျာဖို့ဟင်ဟင်အဖိုးအဖိုးနေတာနဲ့အဖိုးရှိမီးလေးချထားတာနဲ့ဘယ်လိုနေမလို့ဘယ်ကထင်းဖို့ကြည်တော့ဟုတ်ကလားဒီလိုဆိုဟိုအဖိုးအဖိုးတယောက်ထဲနေတော့ဟိုအဖုံကိုအိုးရမှာလားမီးလေးရှိကိုအဖုံဖိရမှာလား ဖိတာဖို့ဖိတယ်လောက်တော့ဖိဖိတယ်လောက်တော့ဆိုတော့မဖိတယ်လောက်တော့ကနောက်ကဘာလို့ရေဖို့ဟင်အဖိုးဖိတယ်လောက်တော့ဆိုတော့ဟိုကတစ်ဖက်ကအဖိုးဖြည်ရပါပြီးသားတော့မဖိတယ်လောက်တော့တဲ့ဟုတ်ပဲလေဟင်ဟင်အဲ့တော့ကိုယ်ကိုယ်နဲ့ကိုယ်စိတ်ပဲတော့မှန်တယ်ဘူးအဲ့တော့ကိုယ်ပိုင်ဘဝဘယ်တော့မှမဖြစ်နိုင်ဘူးကိုယ်ပိုင်ဘဝဖြစ်တဲ့တို့ဒီဒါနမှုတိလားမှုပြုဘလောက်ပဲပြုထားတာအဲ့ဒီကိုယ်ပိုင်ဘဝရဖို့ရလုံခြုံရေးတို့မရှိဘူးဟင် အဲ့ဒီတရားတို့ကိုယ်ရင်ဘဝမှာကိုယ်ပိုင်ခံစားဝင်ရှိတဲ့လူဘဝလူချမ်းသာနတ်ဘဝနာချမ်းသာကိုမကြောက်မကြမတောင်းမတဆိုတဲ့နုနုနတ်နတ်ကလေးပေတော့တာပါတာပါမလားနုနုနတ်နတ်ကလေးတွေလေဟင်ခုစားနေကြတာတို့ရွာတဲ့စားနေတာကောကြောက်ခဲပါတဲ့သမင်းစားတာမှနည်းနည်းအရသာရှိဦးမယ်ဟင်ရွာတဲ့အာယုံခံစားနေတာလေတောကနဲ့စားနေကြတာတင်တယ်အတူနဲ့စားနေကြတာတင်တယ် အဲ့တော့ကြောက်ခဲဝါမိတာတဲ့ပူဆိုးတယ်လေဟင်ကြောက်ခဲပါတဲ့သမင်းစားရတဲ့ပူဆိုးတယ်ဦးမြဟင်ဟင်စပလုံးပါတဲ့သမင်းစားရတယ်လို့ဗျာဟင်တို့ကြွချင်းနိုင်ရင်းနဲ့ဟာစားရတယ်လို့ဗျာခုကျွာတဲ့စားတဲ့သမင်းဟင်သမင်းမဟင်းတာတို့ပစားဘူးတောင်းတမှုနဲ့ကြောင်းကြမှုကအမြဲတမ်းနှိုင်းချက်ခုတလို့တို့ခုနေတယ်ဟင်အဲ့တော့တို့ဘာလေးလို့လို့ လှုပ်တဲ့အလုပ်တိုင်းမှာသူ့အပေါ်မှာတတိဖိအားလေးနဲ့ကိုကိုနဲ့ကိုစိတ်တည့်သွားအောင်ဟင်သွားရင်လေဟိုသွားမှန်းတည်တည်ရှိထင်တယ်ဟိသွားရင်သွားမှန်းသွားတာလေးနဲ့သွားမှန်းတည်လေးပေါ့တတိလေးအုပ်ထားမှထင်တယ်ဟိစားတော့ခြူတာလေးစားမယ်ဟိခြူတာလေးစားတာနဲ့ခြူမှန်းတည်လေးရှိမှထင်တယ်ဟိအဲအဲသူ့ပေါ်တည့်တည့်ကြတော့တတိလေးအုပ်ထားရတာဟိဟုတ်ကလားအဲ့ဒီတတိလေးကိုကိုထောင်ရက်တဲ့နေရာကိုအထိုင်ကျကျထားတာကို အဲ့ဒါကမ္မထမ်းထိုင်တာအဲ့ဒါတရားထိုင်တာဒီပညာနဲ့ဒီမှာထိုင်တာပြောတာမဟုတ်ဘူးပညာနဲ့ဒီမှာထိုင်တာတော့ထိုင်တဲ့ထိုင်တဲ့ခါကအားရထိုင်ထားကြတာပါဟင်အဲ့တော့ပညာနဲ့ဒီမှာထိုင်တာကိုကမ္မထမ်းထိုင်တယ်ဆိုတို့ခါလေကြောရတဲ့ထိုင်နေကြတာကွယ်ကမ္မထမ်းထိုင်တဲ့ချိန်မောင်လဲတာမမဟုတ်ပဲဟုတ်ရှင်နဲ့ဟင်အဖို့ပချင်းမထိုင်နေရုံကမ္မထမ်းဟုတ်ကလားဗျာဟင် အဲ့တော့ပညာနဲ့တင်မထိုင်တာကိုပြောတာမဟုတ်ဘူးကိုမှတ်လို့တဲ့နေရာလေးကိုတတိလေးထိုင်ကြကြလားဟဲ့သူမဟုတ်ကိုကိုနဲ့ကိုစိတ်ကိုတည့်တည့်ကြတော့အပေါ်ကဖိအားလေးပေးနေတာထင်တယ်ဟဲ့အဲ့ဒါကမ္မထမ်းထိုင်တာဟင်ဟင်အဲ့လိုလေးထိုင်နေလို့တို့ကိုကိုနဲ့ကိုစိတ်တဲ့နေပြီဆိုခုနကဒီအဖုံးနဲ့ဒီအလုံးကဘယ်လိုလုပ်တော့ကြွားကြမလဲဟင်အဲ့ဒီခါကျတို့အမီ ခေါ်တဲ့ပညာတွေလည်းဝင်နိုင်ဘူးဗျာအဲငါသားတယ်ဆိုတဲ့ဒီဘက်ကဒိဋ္ဌိလည်းကနိုင်သေးလားဗျာဟာဒီထင်းလည်းရောက်မှာပဲအဲဘယ်သူဘယ်ဝါဆိုတဲ့ဒီအပြင်ဘက်ကသူတဏှာဟောဝင်နိုင်သေးသလားဗျာကိုယ့်ဘက်ကဒိဋ္ဌိလည်းမရှိဘူးသူငါကောင်းအေးဆိုပြီးအဲ့ဒါလည်းဝင်နိုင်ဝင်နိုင်ဘူးအဲအဲ့ဒါဖို့ထင်းလျှော့တာတယ်ထင်းလျှော့တာထင်းလျှော့တာဟင်အဲတခါမှလို့ထင်းတခါနောက်ဆုံးပြီလို့ ဟိုတို့အိုးနဲ့ထင်းနဲ့နည်းနည်းဝေးတာနည်းနည်းတို့ဒီအပွက်ဟာတက်တာမှာပေါ့တကယ်လို့များဒီထင်းကိုအဲ့လိုဟိုတို့မြင်နိုင်ကြတိုင်းဘယ်အာယုခံစားခံစားပေါ့ဟုတ်ကလားဟင်ဘယ်အာယုခံစားခံစားအလိမ့်လာမပေးနဲ့ကောင်းလားခံစားခံစားဆိုတာခံစားခံစားဟုတ်ကလားဟင်ဆိုတာခံစားခံစားအကုန်လုံးလိမ့်လာမပေးနဲ့အဲ့လိုမှတ်နေလို့ရှိရင်ခုနကတည်းကဒီထင်းကိုဝေးတဲ့ဝေးသွားမှာပေါ့ ချင်းဝေးရင်တို့အပူသက်တာတာပဲဟင်တို့ချင်းကြီးလို့အပူများနေတာတင်လေဟဲ့အဲ့တော့ချင်းဝေးလို့အပူသက်တာရင်တို့ဦးနဲ့တို့ဖုံကောမတည့်နိုင်ဘူးလားအေးတဲ့နတ်တာပေါ့ဟင်ဟင်တို့မတည့်လို့မနတ်တာကဟင်ကိုနတ်ပလားနတ်သေးပါဘူးဟုတ်ဟုတ်ဘယ်တော့နားမှာတော့တာရဲ့ဟင်ဘယ်တော့နားမှာတော့ကြီးရာခမ်းမယ်ခင်ဗျဟင်ဟင် အဲရေခမ်းလေးလောက်တူးမယ်ခင်ဗျညှက်ကျိုးကတ်မယ်ဟင်ဘယ်လိုတို့အဲ့တော့ဟာလားပျော်မမှုပြုတ်မလားပျော်မမှုပြုတ်မလားဒါနဲ့ပဲပြီးမှာပဲဟင်စားပါဦးမလားဒီလိုဆိုဟင်စားနေတော့ပါဘူးတိုင်းညှိုးလေးချက်မရှိဘူးပေါ့ဟင်မစားကြည့်တော့ဘူးပေါ့မစားတော့ဘူးပေါ့ကြာတော့လို့လည်းတွေ့ပါဘူးပေါ့ကြာတော့လို့လည်းတွေ့ပါမျောလင်းချက်ကစားစားပါ ကိုပြဒုနဲ့တွေ့ရမယ်ရမှာတယ်လားဗျကိုသမီးအိုကူမီးလျှော့ရမှာကြီးကိုအုတ်ဒီကန်ကြီးသိလာတဲ့ခါတတိကလာပြီးတော့လောရတာပါတို့လက်ချကြမီးဟင်ဟင်ကိုကကိုလောရမယ်ဟာကိုဟင်ဟင်နီးသိမှာပါမဟုတ်ပါဘူးဗျအင်းတို့ထန်းတပင်ကနေဒီမင်းကုန်းကိုပေါ့တို့ဘိုးထန်းတပင်ကနေနတ်တလူကိုလာတယ်အဲ့တော့မတိသူကထန်းတပင်ကိုထန်းတပင်ကနေနတ်တလူဆိုဘယ်ဘဲသွားกว่าဘယ်ဘဲသွားกว่าဘယ်ကနေဘဲกว่าဟင်ပဇန်းနဲ့ပြောရင်လည်းပြောမယ် မိဘဆွဲပြခြင်းနဲ့ပြမယ်အဲ့ဒါခင်ဗျားကြီးငါထိုင်ကြည့်နေုံနဲ့ရောက်ခရောက်လားဟင်ဟင်ကိုယ်တိုင်လုပ်ကြည့်မှထင်တယ်ကိုယ်တိုင်လုပ်ကြည့်တာတော့မတိတဲ့လမ်းကိုဒီလိုဒီလိုလို့မိဘပြတာတော့ခင်ဗျားတန်တရားနဲ့စံတဝါဝါသွားနေရမှာပဲကိုယ်တိုင်ရောက်ဖူးတဲ့နေရာမဟုတ်ရင်လေမိဘကြီးကဘလောက်ပဲတဲ့နေနေစံတဝါဝါနဲ့ပဲသွားရမှာပဲဟုတ်ကလားအဲ့တော့နီးကိုမတိတာတဲ့တော့ကိုလုတ်တဲ့လူပေါ်ကိုစွန့်သွားပြီးတော့အလုတ်ကသူ့တင်ပေးလိုက်တာကပိုမကောင်းဘူးလားလက်တွေ့ရတော့ပိုကောင်းတာပေါ့ အေးအဲ့ဒါပြောတာတွေ့နေတာတို့လဲချဟင်အလုတ်ကတင်သွားလိမ့်မယ်မုတ်ဆိုးတိုင်တင်တာဆိုဟင်ဟင်အဲ့မုတ်ဆိုးရတာကိုမုတ်ဆိုးဘနောက်ကမတနေနေကိုဆိုင်ကနေပြောတင်သွားတဲ့အတွက်အဲ့ဒါမုတ်ဆိုးပညာတတ်သွားတယ်ဆိုတာဟုတ်ကလားဟဲ့အဲ့တော့တို့ဒီနီးပြီးဖို့ရတဲ့တဲ့ကိုကိုယ်တိုင်လုပ်ဖို့ကအဓိကထင်တယ်နီးပြီးတာဒီဟိုဒုတိယပဲလိုက်မယ်အရာမယ်ကိုကိုယ်တိုင်လုပ်ချင်းနီးအဲ့ဒါအဓိကပဲ ကိုကိုယ်တိုင်လုပ်ရင်အလုတ်ကတင်စားလိမ့်မယ်ဒီလိုလေးဆိုရင်ဒီလိုဖြစ်တတ်တယ်ဒီလိုလုပ်ရင်ဒီလိုဖြစ်တတ်တယ်ဆိုသိသွားပြီဟုတ်ကလားဟိအဲဒီလိုလုပ်ရင်တော့တည့်ရသွားပြီဒီလိုလုပ်ရင်တော့ရွဲ့နေပြီကိုကိုယ်တိုင်အလုတ်ကတင်မသွားဘူးလားမသွားပါဘူးခင်ဗျာအဲဘယ်လိုတို့တို့လက်ချအောင်မလားဟင်ကိုဗျာကိုကိုယ်တိုင်လုပ်ဖို့ပါလို့ပါတယ်ဟုတ်ကလားဗျာအဲ့တော့အခုချိန်ဒီဒီမလုပ်တာဘာဖြစ်လို့ဟင်ရွဲ့ခြင်းလိုပဲနဲ့တူပါဗျာဟင် ရွက်ချင်းလေးလို့နဲ့တူပါလားဟင်အဲရွက်ချင်းလေးလို့ကိုခမရတီတိုင်းထားနေမှာပါနိုင်အောင်မဖုံးနိုင်အောင်မဖိနိုင်တာဟုတ်ဟုတ်ပါမလားဗျာနိုင်အောင်မဖိနိုင်တာအဲနိုင်အောင်မဖိနိုင်တော့ကဲဟဲဝေနဲ့အတူတူဆိုပြီးတော့ဟင်အဖုံးကြီးပြေးလို့ချတာလားဟင်ဟင်ဒါနဲ့ပြီးတော့မှာပေါ့ခမရမစားပဲနေမှာပေါ့အဲ့တော့တို့ပြစ္ဆုတ်ပန်တဲ့တယ်ဖြစ်ဖို့ပဲအာယုခါစားခါစားဟင်အဲ့တော့ဒီတတိလေးထိုင်တာကိုဒီပြလင်းရင် ကမ္မထမ်းထိုင်တယ်လို့သိလို့ရှိရင်သွားရင်ရောကမ္မထမ်းထိုင်လို့မရဘူးလားမရပါဘူးနေစာရင်ရောဗျာမရပါဘူးရှင်းလှုပ်ချင်တာလှုပ်ရကမ္မထမ်းထိုင်နေလှုပ်ဖို့ပဲရှိတယ်အဲ့လိုဆိုကိုလှုပ်ချင်တာကိုရပြီအဲ့လိုဆိုတို့တောကသွားလဲမိဝေးသွားလိမ့်မယ်တင်လေပရိဒီဝါရောဝေးသွားမှာပဲအဲ့ဒါတို့ရွာထဲမှာလှုပ်ရမယ်ကမ္မထမ်းနေဟင်တို့မိဖို့ကြောင့်ကြောင်းမှမရှိဘူးရွာထဲမှာ မိဖို့ကြောင့်ကြောက်မှလားကြွားထဲမှာဟုတ်ကလားဟဲ့ဟင်ဟင်ဟိုခွေးကြောင့်မပါဘူးနော်တို့ကြောင့်ပြောတာတို့ကြောင့်ကတော့တို့တပိနဲ့တို့သွားတာဒီဟိုခွေးရှိရတော့တို့မိဖို့ကြောင့်ရှိတယ်ဟင်ဟင်ဟုတ်ကလားဘုဟင်အဲမိဖို့ကြောင့်ကြွားထဲမှာရှိတာအဲ့တော့ကိုရွာထဲမှာလုပ်တဲ့အလုပ်တွေဒီအဲ့ဒါကမ္မထမ်းလုပ်ရမယ့်အလုပ်တွေပဲဗျာဟင်အဲ့ဒါကမ္မထမ်းထိုင်ရမယ့်အလုပ်တွေကြီးတယ်ဗျာ ဟင်ဘယ်ဟာကမ္မထမထင်ရဘူးမရှိမှတ်ခဲ့သမှာကောကောင်းတာမဟောကောင်းတာလုံးလုံးထိုးတာလုံးလုံးမှတ်ခဲ့အကြလာမရှိလေဟင်ဒီနေရာမမဒီနေရာဟာနေရမှာပေါ့ဟင်ဒီနေရာကအခုတို့မှာပေါ့ဒီနေရာဖုံးရွယ်မှာပေါ့ဟင်အဲ့တော့ဒီနေရာလည်းမမမဖက်မနေနဲ့ဟိုနေရာလည်းမမဖက်မနေနဲ့အဲ့လိုတော့မှတ်လိုက်လို့ကိုကိုနဲ့ကိုစိတ်တည့်သွားရင်တို့ဒီတော့ကကလုံလောက်သွားပြီဟင်တော့ကကလုံလောက်သွားမယ် ဟုတ်ကလားဟဲ့ကျတော့လောကတာဖရာလည်းမกินဖရာလည်းဟိုတို့အပြင်အောင်ကြီးတွေမှလည်းဗျာအဲ့ဒါလောကတာနေမဟုတ်ဘူးလားရဟနာရောกินလို့လားဘယ်သူမှกินခံနိုင်တာလေးနဲ့မခံနိုင်တာလေးဒါလေးတစ်ခုกว่าဟင်ဟင်ဟင်တို့မှမရှိတော့မခံနိုင်ဘူးတို့လိုမီးမရှိတော့ခံနိုင်တယ်တို့လိုအိုးနဲ့တို့လိုဖုံးဘယ်တော့မှရွက်မသွားဘူးဟင်တို့လိုမှအမြဲတမ်းတော့ကနေလုံရောက်နေတယ် တို့သာမလုံမြောက်တာဟင်အဲ့တော့ဒီအမှတ်ကလေးလေးမှရင်နဲ့ကိုကိုနဲ့ကိုစိတ်ကိုတဲ့အောင်ထားလိုက်ရေအဲ့ဒါဓမ္မမှရင်ထင်တစ်ခါနောက်ဆုံးသွားတာဟင်အေးအဲ့ဒီနည်းလေးပဲဗျအဲ့တော့တို့ဖရာလက်ထက်တုန်းကတာရကာလေးဗျကိတာကောရမီဆိုတာရှိသူ့နာမည်ကတော့ကောရမီပါပဲသူ့တော့ပိန်ဒီပိန်ချီလေးမို့သူ့ကိုကိတာဆိုတဲ့နာမည်ထည့်ပေးတာသူကဖင်းရသမားပါပဲ အဲ့တော့တာဝတိပြည်မှာဂတိ40ကျွယ်ဝတဲ့တတိတယောက်ရှိအဲ့ဒီဂတိ40ကျွယ်ဝတဲ့တတိတယောက်ကသူ့တစ်ခုခုကြောင့်နေမှာပေါ့လေသူ့ရှိတဲ့ရွှေတွေကမိတူခဲတွေဖြစ်သွားတယ်သူ့ရှိတဲ့ငွေတွေကလည်းမိတူခဲတွေဖြစ်သွားကုန်းလုံးသူကြားဘူးပါဗျာဟိုမုဒ္ဓမဘက်မှာဒီဦးတူသူကြည့်တော့မကြီးတီးတောင်းလိုပါတွေကမိတူခဲတွေကြီးတယ်ပဲ အဲ့ဒီမှာကလေးမလေးတယောက်ကိုခေါ်ပြတော့ကလေးမလေးကင်တော့မှရွှေဖြစ်တယ်ဆိုတာမျိုးဟင်အဲ့တို့နောက်ခံအကြောင်းကြီးရှိလိမ့်မယ်ရှိလို့နေမှာပေါ့ဟင်အဲ့တော့အဲ့ဒီတတိမှလည်းဂတိလေးတွေရှိနေရတယ်အကုန်လုံးမိသွေးကလေးဖြစ်ကုန်တယ်အဲ့တို့မှာတော့ကဖြစ်တာပေါ့ဟင်သူပိုင်ဆိုင်တဲ့ပစ္စည်းမှန်တယ်ဗျသူမဟုတ်သူလောကရဲ့ပတိတပင်နဲ့တူတဲ့ရွှေငွေထင်တယ်ဟဲ့ဟင်လူကျင်လာရတာဒီရွှေနဲ့ဒီငွေကြောက်မဟုတ်ဘူးလားဟင် အဲ့ဒါဒီအကုန်လုံးတို့မိသွေးဖြစ်သွားတယ်တို့မဟုတ်လုံးလုံးသုံးမရတော့ဘူးဆိုရင်တို့လည်းဒုက္ခဖြစ်တာပဲဟဲ့တို့လိုပဲနေမှာပေါ့တို့လည်းဒုက္ခဖြစ်တာပဲဖြစ်တယ်အဲ့တော့သူ့မိတ်ဆွေတယောက်ကနေပြီးတော့ကြံပေးခဏတည်းလို့ဆိုရင်ဈေးတဲကိုအဲ့ဒါတွေယူသွားတဲ့ဖိုင်တန်းထဲမှာဖြာနဲ့ပုံပြီးထားတဲ့ရွှေပါလို့ပြောသူရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကခဏနဲ့ခံဖတ်တဲ့ပုဂ္ဂိုလ်တဲ့ဟုတ်ကလား တကယ်တော့မိသွေးတွေလို့ပြောရင်ခဏနဲ့ကန်ဆတ်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဟုတ်ကလားအဲ့တော့ရွှေပါလို့ပြောတဲ့ပုဂ္ဂိုလ်ကယောက်ျားလေးဖြစ်ခဲ့ရင်ခဏတော်ပေးလိုက်ဂရီလေးပဲလေတကယ်လို့မိန်းကလေးဖြစ်ရင်တော့ခဏသားနဲ့ပေးသားလိုက်တဲ့ဟိုအကြံပေးသူကဒီလိုကြံပေးလိုက်တယ်အဲ့တော့သူကလည်းဟိုမိဒီယာမရှိဖြစ်မယ်ဆိုရင်တော့လုတ်တော့မှာပဲလေကိုကမိဒီဖြစ်နေပြီကိုတကယ်လို့ဂရီလေးကမှ20ပြန်ပြီး ဟိုຢာသေးတယ်ဆိုရင်မိသွေးနဲ့ပါရင်တော့သူတဝက်တော့ချမ်းသာသေးတာပဲကလေးလေးကတတိဘဝက20တော့သူချမ်းသာပြီဟင်တကယ်လို့မင်းကလေးဖြစ်လို့ပေးစားလိုက်လို့ရှိရင်တော့ကလေးလေးကလုံးသူပဲပြန်သူပစ္စည်းပဲပြန်ဖြစ်နေမှာပဲဟင်ဒီမှာတယောက်တော့အပူຢာသေးမရှုံနဲ့ပြင်ဟုတ်ဗျာဟုတ်ဟင်ဟင်အဲ့တော့တခါတည်းသူဈေးထဲမှာသူကသူကြက်သွန်းတို့ငရုတ်တို့ရောင်းတဲ့ဆိုင်နေရှိတယ် အဲ့ဒီကြားမှာသူကဖြာကြီးနဲ့ပုံပြီးတော့နေကြီးပေါ်ရောက်ငါဘယ်သူမှတွေ့ရလူတွေကဟင်းမိလေးတွေဟင်းမိလေးတွေနဲ့ဒါနဲ့ပြီးအဲအဲ့ဒီကိပါဂေါရမီကဖြတ်သွားတဲ့ကာလကျတော့အဲ့ဒါကိုရွှေဖြစ်နေသွားပြင်လေအဲ့ဒါရွှေဖြစ်နေမြင်တဲ့အတွက်ကိုကြည့်ပြီးတော့ဘာသာကြီးသူများတွေကတော့ငွေလိုချင်လို့ကုန်ပစ္စည်းရောင်းတာဟုတ်ကဲ့ဟေးရွှေလိုချင်လို့ကုန်ပစ္စည်းရောင်းတာဘာသာကြီးကဘာဖြစ်လို့ငွေတွေရွှေတွေကိုဒီမှာချရောင်းနေတယ်လဲလို့မေးတာ ဟင်အဲ့ဒါတော့သူနဲ့အဆက်တဲ့ပုဂ္ဂိုလ်ပဲလို့သူသိသွားတယ်အဲ့တော့တမိဘာကြီးကိုပြောနေတာတော့ငါ့ကိုအဲ့ဒီငင်းပြောတာကိုငါကိုင်းပြပန်းကိုအဲ့ဒါချွေရီမဘူးလားဒါငွေမဘူးလားဆိုသူကိုင်းကြတော့ကောင်းလို့ချွေရီငွေတွေဖြစ်ကုန်ဒါနဲ့သူသားနဲ့ပြီးသားလိုက်တယ်ကိတာကောရမီဟိုဆေးသမားတွေကနေပြီးသူဟိုတတိရှိမှဖြစ်သွားတယ်ပေါ့လားတတိရှိမှဖြစ်သွားတယ်အဲ့တော့သူတတိသိသင်ခံစားရင်းနဲ့အဲ့ဒီမှာတားတယောက်ဖတ်အဲ့ဒီတားတယောက်မတ်တပ်ပြီးနေကတာ အရွယ်မှာပြီးသွားတယ်အဲ့တော့တားတရားရတယ်ဆိုတာသူအာဟုတိထင်တယ်ဒီตาကြီးကြီးခဲ့ရင်ဆိုတာသိပြီးတဲတယ်မရှိဘူးအဖုံးရွက်ပြီဟုတ်ကလားဟိဟိဟိတို့နောက်ကိုကြောတော့နောက်ခံရဖို့လားဆိုတော့နောက်နောက်ကရှိနေတာတွေကိုကြည့်ပြီးတော့သူဒီနေရာမှာနောက်ကိုစိတ်ကြံမရောက်နိုင်ဘူးလားဟိရှင်းကိုလည်းကြုံမတွေးနိုင်ဘူးလားဟိဒါရင်တောင်းတမှုဘယ်လောက်ရှိမယ်ထင်တော့ဟိ တောင်းတမှုဘယ်လောက်ကြီးမလဲမျောလင်းချက်မျောလင်းချက်ဒီသားတယောက်ပေါ့လေပြည့်ဒီသားတယောက်နဲ့အတူရထားတဲ့ပစ္စည်းတွေပေါ့ဘယ်လောက်မျောလင်းချက်ထားမလဲဟင်အဖို့တကြသားလောက်လားတပိတ်သားလောက်လားဘယ်လောက်ထားမလဲဟင်ဟုတ်ပါမလားဘုရားဟင်မတင်မချင်းထင်တယ်အသက်ထက်ဆုံးထင်တယ်ဟင်အဲ့လောက်ထိထားမှာအဲ့လောက်ထိထားတော့အဲ့ဒီအခါလဲကျော် ဆိုတော့သွားနိုင်လာနိုင်ဆိုတုတိတုတာလေးတင်နေဟိအဲ့စကားမပြီးမပြီးဟောမပြီးတပိကအဖြစ်ဆုံးတင်နေဟိဟိမပြီးမတော့ခဲလေဟိပူချစ်လေးတင်နေပြီးပြီးသားကယူဆရင်တော့နှခါလဲဆုံးတော့မလုပ်နိုင်ဘူးဟိဆိုင်မဟုတ်ခလားဟဲ့အဲ့မပြီးမတော့ခဲတဲ့ဒီကလေးလည်းမဟုတ်ဘူးလားပြီးပြီးသားကခဲတဲ့ဒီကလေးမဟုတ်ဘူးလားအဲ့ဒီအခါလဲကျော်ကအများဆုံးချစ်တတ်တယ်ပဲဟိအဲ့တော့တောင်းတမှုကြီးတော့ တစ်ဖက်ကမျောရင်းချက်ကြီးတော့ဒီကလေးပြေပါဆိုဘယ်လိုနေမလို့ဟင်ဟင်တိုင်းပဲလေတို့အိုးကြီးကဖုန်ကြီးနဲ့တဲ့ရောပေါ့ဟင်တဲ့ဘူးဟင်ဒီတာဘောလူပြောတာနော်ခင်ဗျားတို့မပါဘူးခင်ဗျားတို့ပြောတယ်နော်တောင်းပြောတယ်ငါထင်မနေနဲ့ဘူးဖခင်လက်ထက်ကပြီးဘူးခုကဒါမျိုးမရှိပါဘူး အခုမှန်ပါပြီဘုဒ္ဓကမှန်နေပါလိမ့်မယ်ဘုဒ္ဓကမှန်တာတော့ဘိုးရဲ့မှန်ပါကွာဟင်ဟင်ဒီကားတော့တာမျိုးမရှိပါဘူးမှန်မရှိနိုင်ပါဘူးဒါဟုတ်ဖရားလက်ထက်ကလည်းရှိတာဟင်ဟုတ်ကလားဗျာတို့ဇီကိုမရှိပါဘူးဗျာခဏတို့ဘူးလို့လားရှိပါတော့ဟုတ်ကလားဟဲ့အဲ့ဒါဒီဘက်ကမျောလင်းချက်ကြီးတော့ ကြောင်းတမှုရှိတာဟိုဘက်ကကြောင်းတမှုအများကြီးရှိလာမှာပေါ့ဘယ်လောက်ရှိလို့ဆိုတော့သူသားပေးပြီးဆိုတာကိုလက်မခံဘူးသူပေးတာမဆုံးသေးဘူးသူသားပဲအဲဟိုသူ့ပေးတာနဲ့ဟိုတင်းရင်းကိုပို့ဖို့ကပို့မခံဘူးအဲ့ဒါလေးလက်နှစ်ဖက်နဲ့တင်းပြီးတော့အိမ်လေးရောက်ပြီးတော့သူသားလေးကုပေးစားမှာဖြေသမားတွေကြွားတယ်သူသားလေးကုပေးစားမှာပြန်သက်သွင်းပေးစားမှာကုပြီးလည်းပြန်သက်သွင်းပေးစားမှာလျှောက်ခိုင်းနေတယ်အဲ့တော့ကလေးကဟောတရက်ကနှစ်ရက်တဲ့နေတော့ ပုတ်ကလာဟိဟိဟိဘယ်လိုဟိပုတ်တယ်ဆိုတော့မွေးမှာပေါ့ဟိပုတ်ကလာဟဲ့ပုတ်တယ်ဆိုတော့မွေးတာပြောတာမဟုတ်ဘူးလားပုတ်ကလာဟဲ့နားလာပြီအဲ့တော့ဟိုဟိုတိုင်းတိုင်းဒီငါတို့ရောခံနိုင်မှာမလားအေးအဲ့ဒီဟိုဟိုမခံနိုင်တာတွေဟာတမာရီမရှိလို့သူ့တော့နာမမတည်ဘူးကြောက်စိတ်မနာဘူးလေ သာသိတဲ့စိတ်ပဲရှိတာကိုသူကစိတ်မှန်နေလို့နာနာနေလို့ကိုယ်စိတ်နဲ့ကိုယ်မတည့်လို့နာညာတာလေဟုတ်တယ်မယ်ဟင်ညံ့ဖို့ဟင်အဲ့ဒါစိတ်မနှံ့နာနဲ့စိတ်နှံ့နာဘယ်ဟာကောင်းကိုယ်လည်းဘူးကိုယ်ပြစိတ်မနှံ့နာဆိုတခုတည်းပြောတာမဟုတ်ဘူးလားဥစ္စာယူရတယ်ဒီစိတ်တစ်စိတ်တည်းရှိတော့တာလေဟင်ဟင်ဟိုလင်ပေလို့ယူတာမရပေလို့ယူတာတာပေလို့ယူတာဟောတစ်စိတ်တည်းရှိမယ်တဏ္ဍာဘာတူနာနာလည်းမတူဘူး မှန်လားမသိဘူးသိဖို့အဲ့တော့ဘယ်နဲ့တော့စိတ်နှံ့နာနဲ့စိတ်မနှံ့နာဘယ်အဖို့ခေါ်စိတ်မနှံ့နာဒါဟုတ်စိတ်မနှံ့နာဖြစ်ခြင်းလားစိတ်နှံ့နာဖြစ်ခြင်းဟုတ်ဗျာမလို့မရတော့ဘူးလားသိဖို့ဘုစိတ်နှံ့နေတော့တာနာနေတော့ပေါ့ဘူးဟင်နာနေမလားမနာနေဘူးလားခေါ်ကြတော့ဘုမေးလို့မရတော့ဘူးဟင်တော့ ဘာလို့ပြောလဲဟင်ဟင်ဒီပိုးတော့ဗျာဟုတ်ဒုမေးတာဗမာလိုမေးတာနားမလဲလို့လားမကြောက်ဘူးလားဟင်ဘူးဟင်အဲ့ဒါနာကောင်းမှမသိဘူးသူသားဆိုတဲ့ဒီစိတ်တစ်ခုပဲသူရှိတော့တယ်အဲ့ဒါဘသူမှမနေနိုင်ဘူးအေးရှိရလိမ့်မနေနိုင်ဘူးဘယ်လိုပြောရမှာလဲသူ့မှာသိပြီးမှမဆုံးလိမ့်ဘူး အဲ့တော့တနာတော့ဖေးသမားတယောက်ကနေတော့သမီးအဲ့ဒီပေသူကိုရှင်အောင်လုပ်တာတို့မှလည်းရှင်းရှိဘူးဖះရှင်စီမှာတော့အဲ့ဒီဖေးရှိတယ်သမီးတွားတော့ဖះစီမကောင်းတော့ကြောင်းပို့လိုက်တာပေါ့လေဟင်အဖိုးကိုလည်းရောင်းဖို့ခံရမယ်ဗျာဟင်ဟင်ဘူးဟင်ဟုတ်ကလားအဲ့တော့ကြောင်းရောက်ချင်လားမရောက်ချင်ဘူးလားတော့ရောက် အဲ့စိတ်မနာမအားရတာစိတ်နာလူဖျားလည်းမကမှုဟင်ဟုတ်ဟုတ်စိတ်နာလူဖျားလည်းခံမစိတ်နာလူဖျားလည်းမကမှုဘယ်လိုလုပ်ဖို့စိတ်နာနေလားမနာနေလားဘာလို့လဲဒီဖို့တော့ဟင်အဲ့တို့မင်းကဖုန်းကြီးစိတ်မနာမှုတယ်ဗျို့တို့တော့အော်ပါဟင်ဟင်ဟင်အဲ့တော့ပို့လိုက်ရောဟင် အဲ့သွားဖို့တော့ဖရာကသူ့ကိုဒီလိုဟောလို့ရပါတော့မလားကိုဘက်ကတောင်းတမှုကြီးတော့ဒီဘက်ကကြောင်းညမှုကကြီးနေပြီလေနာမန်းတော့မသိမှာတော့အတန်လည်းကြားမဟုတ်တော့ခင်ဗျာမမမသိတော့လားသူဟုတ်ကလားဟင်အဲ့တော့တန်လည်းကြားမှာမဟုတ်တော့အဲ့တော့တမီးမြင့်သားကိုကူဖို့ရငါဖေးဟိုတို့မုံကြီးစီပေါ့လုံးနေတယ်အဲ့တော့မသေးဘူးတဲ့အိမ်ကနေတော့မုံကြီးစီတယ်လက်ဖန်းကိုခေါ်တာပေါ့လေ တလက်ဖက်ခေါ်တာဟုတ်အဲ့လက်တစ်ဖက်ကာလာကိုမသေးဘူးတဲ့အိမ်ကအဲ့ဒါလေးများနေယူခဲ့နိုင်ရင်ငါခုနိုင်လေဖရာသူဟင်ဖေးဖို့ဖို့လေအဲ့တော့ဒီဟိုအိမ်ကကြပြတော့ရှင်တို့အိမ်ဟိုမသေးဘူးတဲ့လူများရှိသလားမေးတာပေါ့ဟဲ့ဒီအိမ်ကအဖိုးတော့ဘယ်နည်းကသေးသွားလားဒီကဖားတော့ဘယ်နည်းကသေးသွားတာတဲ့အိမ်လေဒီအိမ်ကသားလေးဘယ်လိုကတော့ယောက်ျားကဘယ်လိုကတော့လဲအဲ့လိုပေါ့ဗျအဲ့တော့တမျိုးလုံးလိုက်နေတာမသေးဘူးတဲ့အိမ်ရှိဘူး အဲဟာအဲ့ခါမှာသူတတိဝင်လာတယ်ငါသားမှမဟုတ်ဖဲပဲအကုန်လုံးလည်းပြေးကြတာပဲဟင်အဲ့တော့ငါဘာဖြစ်လို့ယူနေမလဲဆိုတော့သူငယ်ငယ်တော့လွင့်ပြလိုက်တယ်ဟုတ်ကလားဟင်လွင့်ပြလိုက်တယ်ဘယ်လိုလွင့်ပြထားတော့တို့လူတွေလိုပေါ့ဟဲ့ဝက်သားမဲသားသားတော့ကတော့ဟင်ကောင်းကောင်းလေးဆိုလူရှိထင်တယ်ဟင်ဟင် အဲ့ဒီအစာကောင်းအောင်စားတဲ့နေ့ဟောမှလက်တောင်တွေ့သေးကြမျက်နှာတစ်မျိုးရလို့ရှိအဲ့ဒါကြီးနောက်ရပို့တော့ပဲလို့တော့ဟုတ်ဟင်ကြောင်မလားလူရှိမျက်နှာတစ်မျိုးပဲလားအဲ့ဒါပြန်ပို့တော့လေဟောတော့ကောင်းကောင်းလေးဆိုတာကိုအညာခံလေးရလို့ရှက်လုံးလို့နောက်ဖေးသွားဟုတ်လားဟင်အဲ့ဒါရှက်လို့ရမရှက်လို့လားဘုရားဘာလို့အညာခံရတာထင်လဲ ဝက်သားကြီးဟေးဆိုတော့ဟိုမှလို့တွေးထားလေကြက်သားရှိလို့ဟိုမှလို့တွေးလာတယ်လေဟင်ထွက်လာတော့ဟိုဝက်သားလားကြက်သားလားသူတို့ကလိန်ခံရတာတယ်အညာခံရတာတယ်အဲ့တော့တိတိကလေးတွေနဲ့ဆိုလူရှိမှပြောင်းမလားဖို့ဟင်ဟင်တိတ်တိတ်ကလေးသွားဖို့ပါလားအဲ့တော့ကိတာခေါ်မိတယ်အဲ့လိုပေါ့ဗျာသူ့အညာခံရမှန်းသူသိပြီတိတ်တိတ်ကလေးသွားဖို့လားဟင်တွေ့ရွာတဲ့ကော ပါလို့တွေပြင်တိတ်တိတ်ကလေးပို့ထားလားတို့လိုတော့ပြောင်းမယ်ပေါ့မဆက်ဘူးလားမဆက်ဘူးလားဟင်ဟင်ဟင်မဆက်ကြလို့ပါဟောဘာဖြစ်လို့ဆရာမမသိလို့ပါဟောဗျာခမညာဒီကိုဝတ်တာပါဝတ်ဖတ်ချက်ပါတော့တော့ဒါပြီးတော့ဝတ်ဖအောင်ကြဖအောင်ကြီးကြတော့ဘာဖြစ်လို့တိတ်တိတ်ကလေးသွားပို့တော့ရတာလဲဟင်ဆက်ကြလို့ပါ မဖြစ်လို့လို့ဒါဆက်ကိုကပူရှိရမှာပေါ့ဟိုကလည်းလိန်ခါရတာပဲဒါလည်းလိန်ခါရတာပဲတစ်ခုတော့လည်းလိန်ခါရတာပဲမဟုတ်ဘူးလားဟင်ဟင်ကိုဒါကြီးပိုင်နေခင်လို့မဟုတ်ဘူးလားဟင်ကိုဒါကြီးကိုကိုလူတွေရတယ်ခင်လို့မဟုတ်ဘူးလားကိုဒါကြီးအာကိုစရာရမယ်ထင်လို့မဟုတ်ဘူးလားအခုရသေးလားဒါအလင်းခါရတာမဟုတ်လားဖို့ရှက်ဘူးလားဖို့ရှက်ဘူးလားသက်ပါတယ်ဗျာ ဟာကလေးရချက်တာသေးဘူးဘူးကလေးရချက်တည်းကဖုတ်တယ်ချက်ဘူးလားခေါ်ပြဖို့ဟင်တိုက်တူတူကလေးဘူးမှာပေါ့အော်ဟိဒီဘူးမှာလားဟင်ဟောမင်းတို့မရတော့ပါလားဟင်ဟုတ်ကလားဟဲ့ဒါမချက်လို့ပေါ့ဟဲ့ဟုတ်ကလားဟင်ဟင်မင်းအဲ့ဒါနေစိတ်မနှောင့်လို့နေမှာပေါ့ဟဲ့စိတ်နှောင့်လို့နေမှာပေါ့ ဟင်အဲစိတ်မနာတရားဟိုမှာဝိကိတာဟောရမီစိတ်မနာလို့လေတိတ်တိတ်ကလေးသွားပူတာတို့စိတ်နှလုံးနာမန်းတိလို့နဲ့တူဟင်နာမန်းတိအော်အော်ရနဲ့တူတာဟင်ဒီခေါ်စိတ်မနာနဲ့ကိတာဟောရမီတော့နာမန်းတိတော့တိတ်တိတ်ကလေးသွားပူတာကျက်တာဟုတ်ကလားဟိဟင်တို့ချက်ရမန်းတိတူဘူးရတူကြဟိုအောင်ဟင်ဘယ်တော့ဒီမှာရှိရမှာစိတ်ကြလို့လောက်ခုချင်းတိ ဟုတ်လားဟင်လူရှိပြောင်းတိုက်နေမင်းမပြောင်းတိုက်တယ်အချက်မရှိတဲ့ဟာဟုတ်ဟုတ်တယ်ဥဒဝကြီးတာလားတာပါတယ်ခင်ဗျာရှင်းမရှိဘူးခင်ဗျာမင်းမပြောင်းတိုက်တယ်ဟင်ကျုပ်ကတော့ပြောမှာဗျာဥဒဝကြီးအချက်မရှိဘူးမင်းမပြောင်းတိုက်တဲ့လူကြီးတော်တော်ဒုံပြောမှာပြောပါဗျာမချက်လို့မချက်တာဟုတ်ကလားဗျာပြောဗျာတဲ့ဖို့အဖို့အာမငင်နဲ့အဖော်ရှိတယ်အာမငင်နဲ့ဖို့ဘင်းဖို့ဘင်းဖို့ တမ်းမနေနဲ့တော့ပေါ်ရှိတယ်ဟင်ဟင်ဟင်ဟောပေါ်ရှိတယ်ရောမောလူမချက်တော့ဘူးတော့ဗျာပြောင်းသမားကြီးတယ်ဟင်ဟင်ဟုတ်ကလားဗျာကိုရဘူးတယောက်တည်းထင်တော့ဟာဘုတ်အကုန်လုံးနဲ့အကုန်လုံးနဲ့ကိုကုန်လုံးနဲ့သူအားမနေနဲ့တော့ဟင်ဟင်အဲ့တော့တခါတော့သွားပြစ်လိုက်တယ်ပြစ်ပြီးတော့မှဘုရားရှင်ကြီးကြွလာဟိုလာတယ်လာတော့ဘုရားက ဘာပြောတော့တခွန်းနဲ့ပြောတာဟင်သမီးတဲ့အိပ်ပျော်နေတဲ့ပုဂ္ဂိုလ်ဟာသူ့မြက်လက်ကောင်မြေကမ်းပေးပေါ့လေအိပ်ပျော်နေတဲ့ပုဂ္ဂိုလ်ဟာမိုးကြီးရွာတဲ့ကာလသူ့ရေစီးကြောင်းကြီးတွေတင်နေဟိချောင်းလေးမြောင်းလေးကသီးလိမ်ဝင်လာတဲ့ရေတွေကြောင့်အဲ့ဒီမြေဘေးမှာအိပ်နေတဲ့ပုဂ္ဂိုလ်ဟာရေတိုက်သွားတာကိုမသိသလိုပဲတဲ့တတ္တဝါတွေလည်းခုနပြောတဲ့အိမ်မောကြနေကြတာတယ်တတိမရကြဘူးထင်တယ် အဲ့ဒါကြောင့်ကိလေသာရဲ့တိုက်စားမှုကိုအမြဲခံရတဲ့သမီးတဲ့ဒါလေးပြောတာသောတာပန်ကြောက်ပါဟင်အဖိုးကခုတို့ပြောတာကြားဟင်ဟင်တို့ကိလေသာကိုတို့မနေ့ကပြောခဲ့တဲ့အာတဝတွေမဟုတ်လားကိလေသာယူစည်းကြောင်းတွေကဒီလောက်တိုက်တဲ့အတွက်တို့ခုနဆိုတဲ့ဟိုချုံဝိကံတဘာအိတ်နေကြလို့ပဲတို့လည်းဒုက္ခရဲ့နှခမ်းမှာအိတ်နေမဟုတ်ဘူးလားတောကရဲ့နှခမ်းမှာအိတ်နေမဟုတ်ဘူးလားဟိုဒါတွေကတို့တခါတော့တိုက်စားတော့ခုဟောတောကပင်ရဲ့ကျော်ထဲမှာဟုတ်ကလားဟိ ဟင်မြင့်မြုံနေတယ်တဲ့ဒါပြောတာဘုရားကသူလည်းဒီတိုင်းဖြစ်တာမဟုတ်ဘူးလားအဲ့ဒါပြောတော့ဟောဒီဘာကောမီချစ်ချင်းတဘောပေါက်ချစ်ချင်းတော့တာဖြစ်သွားတယ်ဘုရားရောဖာ